သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ဒုဝရလဇန်15ရက်2022ခုနှစ်ဖေဖော်ဝါရီလ15ရက်အင်္ဂါနေ့၌အွန်လိုင်းမှာဟောကြားအပ်သောရဗုဒ္ဓဤအနမတကထေသနာအပိုင်းလေးတရားဒေသနာတော် သုတ်ပေါင်း20နဲ့ဖွဲ့စည်းထားတဲ့အနာမတက်ကတန်ယုတ်တဒေသနာတွေဟာအကြောင်းရာချင်းခက်ဆက်တဲ့နေ့ဖြစ်ပြီးတော့အသိပညာမြေဆုံးအထူးသဖြင့်ဝိပဿနာပညာကိုထင်ဟပ်ပေါ်လွင်စေအောင် မြတ်စွာဘုရားဟောကြားဆုံးမခဲ့တာဖြစ်တယ်ပေါ့ဒီကနေ့ဒုတိယမြောက်အစုဖြစ်တဲ့ဆတ္တတုတ်မြောက်ဒုက္ကတတုတ်တမစပြီးတော့နိုင်မှတ်သားကြည့်ကြရအောင်မြတ်စွာဘုရားဟာတာဝတိမြို့စေတော်เจ้าမှာတရင်သုံးနေထိုင်စဉ်အခါ မိမိဆန္ဒအနေနဲ့ဟောတာဖြစ်တယ်တရားဟောတဲ့အခါမှာ၄မျိုးရှိတယ်မြတ်စွာဘုရားရဲ့တရားတွေဟာဟောရခြင်းရဲ့အကြောင်း၄မျိုးရှိတယ်တစ်မျိုးကတော့မြတ်စွာဘုရားသူဆန္ဒအရရွေးချယ်ပြီးဟောတာဖြစ်တယ်တခုကနံပါတ်1ကသူဆန္ဒအရရွေးချယ်ဟောတာဖြစ်တယ်နံပါတ်2ကတော့တရားနာပရိသတ်ရဲ့ဆန္ဒကို ကြည့်ပြီးတော့ဟောတာဖြစ်တယ်နံပါတ်3ကတော့မေကွန်တက်လာလို့ဖြေတဲ့အနေနဲ့ဟောတာဖြစ်တယ်နံပါတ်4ကဖြစ်ပေါ်နေတဲ့အကြောင်းအရာတစ်ခုကိုထုတ်ဖော်ပြောဆိုတဲ့အနေနဲ့ဟောတာဖြစ်တယ်၄မျိုးလို့ခေါ်တယ်ပေါ့နော်အဲ့ဒါကိုစာပေကျမ်းကမှာသုတ္တနေခိပါလို့ခေါ်တယ်သုတ္တနေခိပါဆိုတာ ထေသနာတော်ဖြစ်ပေါ်လာခြင်းအကြောင်းတရား၄မျိုးဒါတော့အထူးဆန်းမဟုတ်ဘူးပေါ့ဒီကနေ့ခေတ်မှာတော့ဘုန်းကြီးတို့တွေတရားဟောတာရသောအဖြစ်တော့အကြောင်းအရာတစ်ခုကိုဓမ္မပူဇာကုသိုလ်ရှင်တွေကပင့်လို့ဟောတာဖြစ်ပါတယ် သို့တော့ဟောတဲ့အခါမှာရသောအဖြစ်တော့မိမိရဲ့ဆန္ဒအရာ ဟောရတာဖြစ်တယ်ကိုယ်ဆန္ဒဟောတာဖြစ်တော့လည်းပဲမြတ်စွာဘုရားဟောတဲ့တရားဒေသနာတော်တွေကထုတ်နှုတ်ပြီးတော့ဟောကြတာဖြစ်လို့ဘုန်းကြီးတို့ရဲ့ကိုယ်ပိုင်တရားတော့မဟုတ်ဘူးကိုယ်ပိုင်တရားလုံးဝမဟုတ်ဘူးမြတ်စွာဘုရားဟောတဲ့တရားသာလည်းဖြစ်တယ်မြတ်စွာဘုရားဟောတဲ့တရားကို သင်လျော်မြည်ထင်ပြီးတော့ကိုယ့်ဘကိုရွေးချယ်ပြီးတော့ဟောကြရတာဖြစ်တယ်အဲ့တော့ရွေးချယ်ပြီးတော့ဟောတဲ့တရားဟာတချို့ပုဂ္ဂိုလ်တွေအတွက်လဲရသော်ဗျာတရားနာရလို့အသိဉာဏ်တွေဖွံ့ဖြိုးတိုးတက်သွားတာလဲရှိနိုင်တယ်ပေါ့တာဝကတွေအနေနဲ့ ရှင်သာရိပုတ္တရာကစပြီးတော့ဖះဟောတဲ့တရားကိုပဲဟောကြတာပဲဖြစ်တယ်မြတ်စွာဘုရားစီကကြားနာပြီးတော့မှတဆင့်ဟောကြရတာကိုယ်ပိုင်တရားမဟုတ်ဘူးလို့သို့တော့အထူးသတိပြုရမှာတော့တရားဟောတဲ့အခါမှာအနိစ္စဆုံးမြတ်စွာဘုရားရဲ့အာဘောမပြတ်အောင်ဟောနိုင်မှုကတော့ခူးဆိုင်ကြအောင် ဖះဟောလို့ရင်ရှိရချက်ကဘာလဲဆိုတာကိုသိရှိနားလည်ပြီးတော့မြတ်စွာဘုရားရဲ့ဟောကြားလို့ရင်အနှစ်သာရမပြတ်အောင်နိုင်မှတ်သားကြရအောင်ဒီထဲမှာစကားထဲမှာအပြောမှားသွားလို့ရှိရင်လေဟောသူရဲ့တောင်းတာဖြစ်တယ် မြတ်စွာဘုရားရဲ့တာဝန်တော့မဟုတ်ဘူးအဲ့ပုရုဇဉ်တွေကတော့မှားတာလဲပါခြင်းပါသွားနိုင်တယ်သို့တော့မြတ်စွာဘုရားဟောတဲ့သကလုံးတွေကိုဘာသာပြန်ပြီးတော့ဟောတဲ့အခါမှာဘာသာပြန်အမှားရှိနိုင်တော့လေအနမနဲပါလိမ့်မယ်မိမိကိုယ်ပိုင်အတိပ္ပယ်တွေ မရှိမဆိုင်နေဖွင့်ဆိုပြီးတော့ဟောရင်တော့လေလွယ်မှားနိုင်စရာရှိတယ်ပေါ့ဒါကြောင့်မို့ဖရာတရားတော်ဟောတဲ့အခါမှာကိုချောက်မူလတရားလေးဟာပုံပြက်မသွားဘူးအရေးကြီးတယ်ပေါ့ပန်းလှဆင်တဲ့ပုဂ္ဂိုလ်တွေဟာမူလပန်းမွင်တွေရဲ့အလှကိုမပြက်အောင်ပို့ပြီးတော့လှအောင်သာဆင်သင့်တယ်လို့ရသော်ပြောဟောတဲ့တရားတွေကိုပုံပြက်တော့မလုပ်ဖဲနဲ့ ပုံပြက်သွားမှာကိုတတိထားပြီးတော့ဖះတရားတော်မူရင်တိုင်းတရားတော်ပြိသက်တည်းရဲ့ရင်ထဲရောက်သွားအောင်ငါပို့ဆောင်ပေးရတာပို့ဆောင်ပေးရမှာဖြစ်တယ်။ဒါကြောင့်မို့တနည်းအားဖြင့်ပြောလို့ရှိရင်တရားဟောတဲ့ပုဂ္ဂိုလ်တွေဟာဘာနဲ့တူလို့ဆိုရင်ကရုသမာနဲ့တူတယ်ပေါ့ကရုသမာဆိုတာပို့ပေးတာပဲဟိုဘက်ရအောင်ပို့ပေးရတာ တော့ကိုလည်းဟောတဲ့တရားတွေကိုပြန်ပြီးတော့ကြားနာဖို့လိုအပ်တယ်ပေါ့သူများအတွက်တော့ဟောရမဟုတ်ပဲနဲ့မိမိကိုယ်တိုင်အတွက်လည်းပဲဒီတရားဟာအကျိုးပြုတာဟောသူနာသူစိတ်ထားဖြူဆိုတဲ့အတိုင်းဟောတဲ့လူကလည်းစိတ်ထားဖြူဖို့လိုတယ်နာတဲ့ပုဂ္ဂိုလ်ကလည်းစိတ်ထားဖြူဖို့လိုတယ်နှုံနှဝစိတ်ထားဖြူစင်စွာမြတ်စွာဘုရားဟောကြားခြင်းရဲ့အနှစ်သာရကိုမပြတ်အောင်ထုတ်ဖို့ရှင်းလင်းဟောတာဟာတော့ အကောင်းဆုံးပဲမြတ်စွာဘုရားကလည်းဒီတရားတွေကိုပဲသူကိုယ်စားဥဆောင်ရေးဖို့မှတ်ကြားထားခဲ့တာဖြစ်တယ်ငါမရှိတဲ့နောက်ငါဟောခဲ့တဲ့ဓမ္မငါပညာခဲ့တဲ့ဝိနည်းဟာမင်းတို့ကိုလမ်းပြမဲ့သုံးသစ်ဆုံးမမဲ့ဆရာပဲလို့ဒီစကားဟာအလွန်လေးနဲ့တယ်ပေါ့အလွန်လေးနဲ့တယ်ပေါ့ပုဂ္ဂိုလ်တူတယောက်ကိုခံထားတာမဟုတ်ပဲနဲ့ တရားဓမ္မကိုသာလဲရသော်ဘုရားရဲ့ကိုစားထားပြစ်ခဲ့တာဖြစ်လို့တရားရှိနေဘုရားရှိနေတာပဲလို့ဒီလိုမှတ်သားရမှာဖြစ်တယ်အဲ့တော့ဒီတရားတွေကျမ်းနာခွင့်ရှိရှိလာတာကွာအဲ့ဓမ္မကံကောင်းတယ်လို့မြန်မာနိုင်ငံမှာတန်ခါနာ6တက်တင်ပြီးတော့ထိမ့်သိမ့်လာခဲ့တဲ့ဒီပိရိကစာပေတွေဟာမူရင်းမပြည့် ရှိတယ်လို့ဆိုနိုင်ပါတယ်မူရင်းမပြတ်အောင်ဘာကြောင့်လို့ဆိုရင်ပြင်ထားတဲ့သဘောမရှိဘူးသာဝတိမှာဆိုရင်သာဝတိမှာဟောတယ်ရာဇဂျုမှာဆိုရာဇဂျုမှာဟောတယ်နောက်ထပ်ဖြည့်ဆွတ်ထားတာမဟုတ်ဘူးဒါတွေကငကိုတော့ကအတိုင်းမှတ်တမ်းတင်ခဲ့တာဘယ်တော့မှတ်တမ်းတင်ခဲ့လဲဆိုရင်မြတ်စွာဘုရားပြိဋိဘံဆံပြီးတဲ့နောက်3လအလုံးမှာစတင်ပြီးတော့အတ္တိပြုမှတ်တမ်းတင်ခဲ့တာဖြစ်တယ် ပထမသံဃာယနာလို့ခေါ်တယ်အဲ့ဒီမှာရှင်မဂတ္တဗဥဆောင်ပြီးတော့ရှင်အနန္ဒကိုယ်တိုင်ကအတိပြုခဲ့တာလေဒါကြောင့်မို့သုတ်တန်နေတဲ့မှာအေဝမေတုတံသူဒီတိုင်းပဲသင်ယူခဲ့ပါတယ်ဆိုတာရှင်အနန္ဒအတိပြုခဲ့တာ သူသင်ထားတဲ့အတိုင်းထုတ်ဖို့ပြောတာအေဝမေတုတံဆိုတဲ့အဓိပ္ပာယ်ကအမတမလေးနဲ့တယ်တုတဆိုတဲ့အဓိပ္ပာယ်က ရသော်ဘုရားထံကနာယူမှတ်သားပြီးနာယူသင်ယူပြီးတော့မှတ်သားခဲ့ပါတယ်ဆောင်းထားခဲ့ပါတယ်လို့သူတို့ဆွတ်လို့တာဩကြားယုံကြားတာတော့မဟုတ်ဘူးသင်ယူထားတာလို့ဆိုလို့တယ်အဲ့တော့တုဒ္ဒရဲ့အတိပ္ပယ်အလုံးသားလဲကြတာဘောတုဒ္ဒရှိတယ်တုဒ္ဒဆိုတာသင်ယူထားချက်ကိုဆိုလိုတာဖြစ်တယ်ပေါ့ကြားယုံကြားလိုက်တာကမှန်မှမှန်မှာပေါ့ လွယ်မှကြားနိုင်သေးတယ်အဲ့တော့ကြားရုံကြားတာမဟုတ်ဘူးသူတန်ကြားလိုက်ရပါ ਈ မဟုတ်ဘူးနာယီမှတ်သားဆောင်ထားအပ်ပါပြီလို့နောက်ပိုင်းမှာအဲ့လိုပါတာပြန်ညာတယ်သူတန်ကြားလိုက်ပါပြီဆိုတဲ့အတိတ်ပဲကတော့ပေါ်လုံးနဲ့ပေါ့အဲ့ဒီအတိတ်ပဲကိုဆိုလိုတာမဟုတ်ဘူးရှာနနာသူတဆိုတာရသော်ဘုရားစီကသင်ယူပြီးတော့မမိတ်မပြောက်အောင်နှုတ်နဲ့လည်း တရစေတွေစိတ်နဲ့လည်းနှလုံးသွင်းတယ်အနေနဲ့ပဲလည်းသိအောင်လုပ်တယ်အဲ့ဒီလိုသင်ယူခြင်းသာလဲမှတ်သားရမှာဖြစ်တယ်အင်္ဂလိပ်လိုပြန်တဲ့အခါမှာတော့ That's I have heart လို့ပြန်တာလွန်ပေါ့တယ်ကြားခဲ့တယ်ဆိုတာကြားတယ်ဆိုတာသင်နာမမဟုတ်တာနော်အဲ့တော့ဒီအင်္ဂလိပ်လိုပြန်တော့မှ that's i have learned လို့ပြန်သင့်တယ်ပေါ့သင်ခဲ့တယ်လို့ပြန်မှပို့ပြီးတော့သဘာဝကြားတယ်ရှေးတုန်းကတုတ္တဆိုတာကြားုံကြားတာပြောတာမဟုတ်ဘူးသင်ယူတာသင်ယူခြင်းပဲသင်ယူတာကနားနဲ့သင်ယူတာဖြစ်သောကြောင့်တုတ္တဆိုတဲ့စကားလုံးကိုသုံးတာဒါမှမဟုတ်မင်္ဂလာတရားထဲမှာပဟုတ်သစ္စာမင်္ဂလာဘာဟုတုတ္တမင်္ဂလာဆိုတာထည့်သွင်းထားတာဖြစ်တယ်ဟောဒါအရေးကြီးတယ် ဘောဓုဒဆိုတာအများကြီးကြားဥတယ်လို့ပြောတာမဟုတ်ဘူးအများကြီးသင်ယူထားတယ်အဲ့ဒီလိုမှအတိပ္ပယ်ပြည့်စုံတယ်ပေါ့နော်အများကြီးသင်ယူခဲ့တာဘောဓုရကျေဟောတယ်ဆိုတဲ့လူတွေကသင်တာပဲလေသင်ခဲ့တာအဲ့တော့ခုလဲမြတ်စွာဘုရားဟောတဲ့အတိုင်းခုဒုက္ကတသုတ်ဆိုတာသာဝတိမြို့ စေရွန်ကျောင်းတော်မှာသတင်းသုံးနေတော့မြတ်စွာဘုရားကသူဆန္ဒအလျောက်ဟောတယ်လို့ပဲပြောရမှာဖြစ်တယ်။ဘာကြောင့်လို့ဆိုဘာကြောင့်ဟောတယ်ဆိုတော့မပါဘူး။မေးလို့ဖြေတာကြတော့ပု္ပ္ပာဝတိကမေးလို့အဖြေထုတ်ပေးတာအဲ့ဒါဒေသနာဟောခြင်းအကြောင်းဒါဒါကြတော့အတ္တစ္ဆတရားကိုယ့်ရဲ့ဆန္ဒအရာအသင့်ဟောပြောခြင်းပရိစ္ဆာတရားတရားနာသူတွေရဲ့ဆန္ဒဟောပြောခြင်း ဒီလိုရှိတာအဲ့တော့ဒီနေရာမှာကိုရောမြတ်ကိုယ်တိုင်တရားနာပရိသတ်တွေနဲ့ကိုင်းညီမဲ့လို့ရွေးချယ်ပြီးတော့ဟောတာလည်းဖြစ်နိုင်တယ်သို့မဟုတ်ကိုရောမြတ်ရဲ့ဆန္ဒအရဟောတာလည်းဖြစ်နိုင်တယ်တရားနာပရိသတ်တွေရဲ့ဆန္ဒနဲ့ကိုင်းညီအောင်ဟောပေးတာလည်းဖြစ်နိုင်တယ်အဲ့တော့မြတ်စွာဘုရားကထုံးစံတိုင်းပဲ ဘာကစဟောတာတော့ဆိုအနမတေကောယံဘိက္ခုတန်တာရောဒီဝါကြပိုက်ကလေးကတပိုက်ကစာပါဠိဘာသာကိုသင်ယူထားတဲ့ပုဂ္ဂိုလ်တွေကတလောက်ဆိုနားလဲသွားအဲ့ဒီမှာသကလုံးလေးတွေအတိပ္ပယ်ကိုသိချာနားလဲဖို့လိုအပ်တယ်ပေါ့အနမတေကောအယံတန်တာရောဒီလိုဆိုလိုတယ်ဘိက္ခုကတော့ယဟန်တွေကို ခေါင်းတက်ပြီးခေါ်လိုက်တာပေါ့ယဟန်တို့အယံတန်တာရောဆိုတာတန်တာရဆိုတာလှဲ့လှဲ့သွားလာတာသို့မဟုတ်လှဲ့လှဲ့ပြီးတော့ဖြစ်နေတာဖြစ်စဉ်ကြီးတစ်ခုပေါ့မနေ့ပိုင်းဆိုရင်နေထွက်တယ်ညနေကျတော့နေဝင်တယ်အဲ့နေထွက်ခြင်းနေဝင်ခြင်းကလည်းဖြစ်စဉ်ကြီးတစ်ခုပဲလေလူတွေကမွေးဖွားလာတယ်သိဆုံးသွားတယ် နောက်ထပ်ပြန်မွေးကြတယ်တေကြပြန်တယ်အဲ့ဒီမွေးတေဆိုရဖြစ်စဉ်ကြီးလို့ဆိုလို့တယ်တန်တာရဆိုတာရွေရှားပြီးသွာလာနေရတဲ့ဖြစ်စဉ်ပြောင်းလဲနေတဲ့ဖြစ်စဉ်ကြီးလို့ဆိုလို့တယ်ပေါ့လာဆိုလဲကြည့်လိုက်လေခဏအဲ့တော့ဒီရဲလာပြီဆိုလာပြီသွားပြန်လာပြီကြတဲ့ကနေတဖြည်းဖြည်းပြန်ရောသွားအောင်မယ်လာွယ်ကြတော့လာပြောက်သွားပြန် ပျောက်သွားပြီးနောက်လာဆမ်းမြန်ပြီဆိုရင်တခါပြန်ပြီးတော့နည်းနည်းလေးရလေပေါ်လာပြီလာပြီကြပြည့်ဦးမယ်ဒါဖြစ်စဉ်ကြီးတစ်ခုပဲလေအဲ့ဒါမျိုးကိုတန်တာရလို့ခေါ်တယ်ရွှေရှားပြောင်းလဲနေတဲ့ဒီဖြစ်စဉ်ကြီးဟာဖြစ်စဉ်ကြီးတစ်ခုဟာအနမတက်ကောအနုအမတအခအနုဆိုတာနောက်ကြောင်းပြန်ပြီးတော့ရှာတယ်အနုကတ္တဝအစကိုလိုက်ရှာတယ် အမတဆိုတာမသိတဲ့အက္ခကအစာဘယ်တော့ကစခဲ့တယ်ဆိုတာဒီဖြစ်စဉ်ကြီးတစ်ခုကဘယ်တော့ကစခဲ့တယ်ဆိုတာအစကို မသိနိုင်ပါဘူးလို့ပြောတာအစတော့ရှိခြင်းရှိမှာပေါ့မသိနိုင်တော့ဘူးပေါ့ဘာလို့မသိနိုင်တာတော့ဆိုတော့အမတမရှိလျာလို့လို့ဆိုလို့ရပေါ့အဲ့ဒီမှာတရဝရရဲ့အခြေအနေကိုဆက်ပြီးတော့ မြတ်စွာဘုရားကဘာဟောတော့ဆိုအဝိဇ္ဇာနိဝရဏနံတတ္တနံတဏတန်ယောဇနာနံတရဝရီတန်တရားလဲရတာဟာဘယ်ပုံပဲနီးလဲရတော့ဆိုအဝိဇ္ဇာကနေပိတ်ဆို့ထားတယ်ပို့ပြီးတော့ထင်လွင်အောင်ပြောရမယ်ဆိုရင်အဝိဇ္ဇာကပိတ်ဆို့ထားလို့အတိတရားမရှိဘူးလို့ပြောတယ်နော် မသိဘူးဘာမှမသိဘူးအကောင်းမှလည်းမသိဘူးဆိုးမှလည်းမသိဘူး ကောင်းမှန်းဆုံးမှမသိပဲတဏ္ဍတန်ရောစနနာတဏ္ဍနှောင်ချိုးဖြင့်ခြင်အောင်ထားတယ်အဲ့တော့ဆိုလိုတာကမျက်စိပိတ်ပြီးတော့ကျိုးနဲ့ခြင်အောင်ပြီးတော့တရဝါတွေကိုမျက်စိပိတ်ကျိုးနဲ့ခြင်အောင်ထားတဲ့အနေအထားမျိုးဆိုလိုတယ်ပေါ့အမှန်တရားကိုမသိနိုင်အောင်အဝိဇ္ဇာကမျက်စိပိတ်ထားတယ်တဏှာကျိုးနဲ့ခြိထားတယ် အဲ့ဒါလိုခြိထားပြီးတော့ဒီဘဝကနေပြီးတော့ဟိုဘဝသွားမယ်ဟိုဘဝကနေပြီးတော့ဒီဘဝလာမယ်ဟောဒီခန္ဓာကနေဟိုခန္ဓာအဲ့လိုတန်တရားကြီးတဲ့မှာခောက်တွန့်ခောက်ပြန်ပြေလွှာသွားနေရတာကိုတန်တာဝနတန်တာဝတံတန်တာဝဆိုပြေးနေရရှေ့ပြေးလိုက်နောက်ပြေးလိုက်နေကြီးလည်းရှေ့ထွက်လာလိုက်နောက်ရောက်သွားလိုက် နော်အဲ့လိုပြေးနေရတဲ့ဟာတန်တရတံပြောင်းလဲပြီးတော့ဖြစ်ပေါ်နေတဲ့အရာတွေပုပ္ပါကောတိနပညာယတိတယ်ပုပ္ပါကောတိဆိုရှေ့ပိုင်းအစနပညာယတိအဲ့ဒီမှာမြတ်စွာဘုရားရှေ့ပိုင်းအစမထင်ဘူးလို့ပြောတော့နောက်ပိုင်းကတော့တိလာလို့ဆိုအဲ့တော့တေချာစဉ်းစားကြည့်မယ်ဆိုရင်တော့ ရှေ့ပိုင်းအစမရှိသလိုတန်တရားထဲမှာနေတဲ့ပုထုဇဉ်တွေပို့ဘယ်တော့ဒါကြီးရက်မယ်ဆိုတာလည်းမသိနိုင်ဘူးလို့ပြောနိုင်တယ်ပေါ့ထက်ကရာဆရာတွေကတော့အတိဝေဖွင့်တဲ့အခါမှာပုပ္ပကောတိနပညာရဲ့ဒီရှေ့ပိုင်းအစကိုမသိဘူးလို့ပြောတာဟာတဲ့နောက်ပိုင်းလည်းမသိနိုင်ဘူးလို့အတိဝေယူနိုင်ပါတယ်လို့အဲ့လိုဆိုတယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တော့နောက်ပိုင်းကိုတော့သိနိုင်တယ်လို့ပြောနိုင်တယ် ဖျားပွင့်မှသိနိုင်တာပေါ့ဒါလည်းနိဗ္ဗာန်ရောက်ရင်တော့အဆုံးသတ်လိမ့်မယ်နော်နိဗ္ဗာန်ရောက်ရင်အဆုံးသတ်လိမ့်မယ်ဥမာမေရှင်သာရိပုတ္တရာရဲ့နောက်ဆုံးဘဝပြီးသွားပြီလေအယမန္တိမာဇာတိစအဲ့ဒါနောက်ဆုံးပဲလေဖះယန္နာတွေမှာနောက်ဆုံးပြောလေးရှိတယ်ဖះလောင်းလေးမွေးလာတဲ့အချိန်မှတောင်မှပဲခွန်တလန်းလှမ်းပြီးတော့ ပြောတဲ့စကားထဲမှာအယမန္တိမာသာတိစာလေးပါတယ်အယံအန္တိမာသာတိဒါနောက်ဆုံးမွေးဖွားခြင်းပဲလောကကြီးထဲမှာသူနောက်ဘယ်တော့မှပေါ်လာမှာမဟုတ်တော့ဘူးနောက်ဆုံးမွေးဖွားခြင်းမှာလို့ပြောတာအဲ့ဒါကြောင့်မြတ်စွာဘုရားပုပ္ပကောတိနတ်ပညာတိဒါပြောခဲ့တာနောက်ဆုံးဘဝမရှိဘူးလို့ပြောရတာမဟုတ်နောက်ဆုံးကတော့နိဗ္ဗာန်ဝင်လိုက်ရင်ဒါနောက်ဆုံးဖြစ်နိုင်တယ် ဒါကြောင့်မထည့်ဘူးလို့ဆိုနိုင်တယ်ပေါ့သို့သောထေကရဆရာတွေကတော့ပုဗ္ဗဂေါတိနတ်ပညာရဲ့ရှေ့အစရှေ့ပိုင်းအစမသိနိုင်ဘူးဆိုတာဟာတဲ့နောက်ပိုင်းလည်းပဲမသိနိုင်ဘူးလို့ပြောနိုင်ပါတယ်လို့တော့ရှင်းထားတယ်သို့တော်မြတ်စွာဘုရားကိုယ်တိုင်ကပြောခဲ့တာမဟုတ်သည့်အတွက်ကြောင့်ဘုရားကိုယ်တိုင်ပြောတာ ਨੇ ချိန်မဲ့ဆိုရင်မြတ်စွာဘုရားနောက်ဆုံးဘဝဆိုတာပြောနိုင်သည့်အတွက်ကြောင့် တာမန်ပုဂ္ဂိုလ်အနေနဲ့တော့မပြောနိုင်ဘူးပေါ့ယန္နာဖြစ်သွားတဲ့ပုဂ္ဂိုလ်အနေနဲ့တော့ပြောမှာပဲအယမန္တိမသာတိနတ္ထိတာနိပုဏ္ဏဘောဆိုတာနောက်ဆုံးဟာလို့ပြောလို့ရတယ်အဲ့တော့ဒီမှာ ပါဠိတော်တိုက်ရိုက်မှာတော့ရှေ့ပိုင်းအစမသိနိုင်ဘူးလို့ပဲဟောတယ်အဲ့မှာဟုတ်ပြီတန်တရာကြီးကဒီလောက်ရှေ့လို့ရှေ့ပိုင်းအစမသိနိုင်ဘူးဆိုတော့ ဒီနေရာမှာဒီတုတ်တံမှာမြတ်စွာဘုရားအထူးဆိုလိုတာဟုတ်ပြီဒါလို့ရှည်နေရတဲ့တန်တရားကြီးရဲ့အစဆိုမသိနိုင်ဘူးတဲ့မသိနိုင်တော့စဉ်းစားကြရလေးမြတ်စွာဘုရားပေးမယ်ဒီတုတ်တံယံဘိခွေပတေယထထုတ်ကတံထုရုပေတံဒီလိုတန်တရားကြီးထဲမှာတဲ့မင်းတို့တွေ့လိမ့်မယ်ထုတ်ကတတိတ်ပြီးတော့အောက်တန်းနောက်တန်းကြပြီးတော့အယုတ်ဆိုးအချီးတန်း ဒုရုပေတံပုံမကြပမကြ ဖြစ်နေတဲ့ဆိုးွားတဲ့လူတွေကဆိုရင်လည်းအယုတ်ဆိုးအကြည့်တန်းတတိဆန်နေတယ်လဲဆိုပုံပြက်ပန်းပြက်ကြီးတာမန်လူတွေထဲမှာကြည့်ရင်လည်းအယုတ်ဆိုးအကြည့်တန်းပုံပြက်ပန်းပြက်ဘယ်လိုမှကြည့်လို့မလှတာမျိုးရှင်စရာကောင်းလောက်အောင်ဆဲဒုက္ခရောက်နေတာမျိုးအဲ့ဒီလိုဟာမျိုးတွေ့မယ်ဥပမာမယ် လူနာယောဂဆွဲကပ်လို့တကူလုံးဟာနော်သွေးလိမ့်လိမ့်ကပ်နေတဲ့လူနာတယောက်လမ်းမေးက တောင်းစားနေတဲ့လူတယောက်ကိုတွေ့ထုတ်ကတံဒုရုပေတာအလုံးကိုဆင်းရဲတယ်အမိုက်ပုံတွေကအစားအစာတွေကိုရက်ပြီးတော့ရှားနေရတဲ့လူပဲဖြစ်ဖြစ် evidence အမတန်ဆင်းရဲနွမ်းပါတဲ့ပုဂ္ဂိုလ်တယောက်ယောက်ကိုတွေ့မဲ့ဆိုရင်လူတွေကတော့မလုပ်သွားတော့ဆိုထွီထွန်းဆိုလုပ်သွားကြလေယွန်းနေပေါ့လက်ကီးမကောင်းဘူးလို့လည်းပြောရင်ပြောသွားသူမြင်ရတာကယသိတဏ္ဍတယ်ဆိုတာလူတွေကတော့မျိုးမျိုးပြောကြမှာပဲယသိရင်လည်းလွဲပြစ်ခြင်းပြစ်မယ် ထွေထွာရင်လည်းလှုပ်ချင်လှုပ်သွားမယ်မြတ်စွာဘုရားကအဲ့ဒါမျိုး တွေ့လို့ရှိရင် သင်ပေးတယ်မင်းတို့ဘလို့နှလုံးသွင်းရမလဲဆိုနေထမေထခန္တပံအမေဟိပိဧဝရူပံပစ္စနိဘူတံဣမိနာတိကေနအတုနာမင်းအဲ့ဒီလိုဟာမျိုး တွေ့လို့ရှိရင်စဉ်းစားလိုက်ပါတဲ့တလုံးရှိလျားတဲ့တန်တရာခီးမှာတဲ့ငါတို့လည်းဒါမျိုးအချိန်ပေါင်းများစွာဖြစ်ခဲ့ဘူးပြီ သူ့ကိုယွန်ရှာဆက်ဆုပ်ပြီးတော့ဆက်ဆုပ်เสียတတ္တဝါအနေနဲ့မမြင်လိုက်ပါနဲ့တဲ့ငါတို့လည်းဒီလိုဒုက္ခမျိုးဒီတန်တရားထဲမှာအကြိမ်ကြိမ်ခံစားမှုခဲ့ပြီလို့ဒီလိုတွေးလိုက်ပြီးတော့အကျဉ်းနာတရားထားလိုက်ပါလို့ဆိုလိုတယ်ပေါ့အဲ့လိုတွေးလိုက်တာနဲ့အကျဉ်းနာတရားဝင်လာတယ်လေအကုသိုလ်တားဆီးပြီးသားဖြစ်သွားတယ်အနုဆိုထွီထွန်လောက်သွားအောင်မှလူက အဲ့ဒါလိုမလုံးနဲ့နေထမေထခန္ဓာပါမင်းဆုံးဖြတ်လိုက်ပါတေချာပေါ့ဒါလောက်ရှီဝေးနေတဲ့တန်တရာကြီးမှာမင်းလည်းပဲကြုံခဲ့တယ်ဒါမျိုးတွေဖြစ်ခဲ့တယ်လို့ဒီလိုပဲဆုံးဖြတ်လိုက်ပါလို့နှလုံးသွင်းမှလို့တော့မပြောဘူးမြတ်စွာဘုရားနေထမေထခန္ဓာပါမင်းဆုံးဖြတ်ချက်ချလိုက်တယ်တဲ့တေချာပေါ့မင်းလည်းတရားမျိုးငါလည်းပဲဖြစ်ခဲ့ဘူးတယ်လို့သတ်မှတ်လိုက်ပါတဲ့ ဘာဖြစ်လို့လဲတဲ့ရာဝင်စိတံဘိခွေဘာဖြစ်လို့တုံးဆိုလို့ရှိရင်တော့အနာမတက်ကောရံတန်တာတော့ပေါ့တန်တရားကြီးကသိပြီးတော့ရှည်တယ်အစမထင်အောင်ရှည်တယ်အစဆိုတာမရှိဘူးဒါကြောင့်မို့အလွန်ရှည်လျရတဲ့တန်တရားကြီးမှမဖြစ်ဘူးလို့မပြောနိုင်ဘူးဖြစ်ကိုဖြစ်ခဲ့ရဒါကြောင့်အဲ့ဒါတွေကိုကြည့်ပြီးတော့ ရှာဝင်စီရန်ဘိက္ခွေအလမေဝတမ္မသင်္ခါရေတုနိဗ္ဗိန္တိတုံရှာဝင်စဆိုအလုံးကိုပဲနော်တမ္မမဟုတ်ဘူးအလုံးကိုပဲသင်္ခါရတရားတို့၌ညင်းငွေတဲ့ဝိပဿနာဉာဏ်ဖြစ်ဖို့သိတော်နေပြီအလုံးကိုတော်သိနေပြီအဲ့လိုမဖြစ်ရင်ဘာဖြစ်မလို့ဆိုလို့ရှိရင်ထွေထွန်လုပ်ပြီးတော့ ဒေါမနတဒေါသတွေဖြစ်သွားတာပဲမှာတော့မမြင်ကျင်တာမြင်ရရင်ဒေါသဖြစ်တာလေမြင်ကျင်တာမြင်ရရင်တော့လောဘဖြစ်တယ်မမြင်ကျင်တဲ့ဟာမြင်ရရင်လောဘဖြစ်သွားတာလူကကြောက်ရင်လည်းလောဘယူရင်လည်းလောဘပဲရှင်နာလည်းလောဘပဲကြောက်တာလည်းလောဒေါသပဲလေရှင်နာလည်းဒေါသနော်ကြောက်တာလည်းဒေါသမုန်းတာလည်းဒေါသပဲအဲ့ဒီဒေါသမှုစိတ်တုပ်ပတ်စိတ်ခံစားချက်မှာ အစမပြေတဲ့စိတ်ခံစားချက်ခံစားရမှန်တယ်များဒေါသနဲ့တွဲဖက်လာတာအဲ့တော့အကုသိုလ်ပဲဖြစ်သွားတာအဲ့ဒီအကုသိုလ်မဖြစ်ရအောင်မြတ်စွာဘုရားငါတို့လည်းပဲကိုယ့်ကိုစဉ်းစားမှာငါတို့လည်းပဲဒီလိုရှည်လျားတဲ့တန်တရားထဲမှာဒါမျိုးတွေဖြစ်ခဲ့ဘူးလားလေပြီဆုံးဖြတ်ချက်ချလိုက်ပါတဲ့အဲ့ဒါသင်ပေးလိုက်တာပဲเนาะဒါကြောင့်မို့သင်္ခါရတရားတွေပေါ်မှာ ညှိငွေ့ဖို့တောနေပြီတဲ့တွေ့တာမှုတွေဖြတ်ဖို့တောနေပြီဒီသင်္ခါရတရားတွေကလွတ်အောင်ယုံဖို့တောနေပြီစကလုံးလေးကသုံးလုံးတည်းပဲသုံးတာမြတ်စွာဘုရားနိဗ္ဗိန်ဓိတုံဒါဝိပဿနာဉာဏ်ကိုပြောတာဝိရိစီတုံမဉဏ်ဖြစ်တာကိုပြောတာဝိမု ක්ති တုံဖုန်ဉဏ်ဖြစ်တာကိုပြောတာတာမန်ကိုပြောတာမဟုတ်ဘူးတရားဒီတရားရဲ့အဆုံးကမက်ဖို့ထီအောင်သွားတာနော် နေဗေနိတုံညီငွေတယ်ဆိုတာဝိပဿနာဉာဏ်ဝိရိစီတုံတွေ့တာမှုကင်းပြတ်တယ်ဆိုတာမဲ့ဝိမုစီတုံလွတ်မြတ်တယ်ဆိုတာဖိုးလို့ဒါဒီတုတ်တံမှာအဲ့ဒါလို့ဏီကုံချုပ်ပြီးတော့ထားတာဒါကဒုက္ကတာတုတ်လောကမှာအကောင်းရှိသလိုအဆိုးဆိုတာလည်းရှိပြန်တယ်အဲ့တော့နောက်တစ်တုတ်ကြတော့သာဝတိမျိုးစေတော်အကြောင်းမှာပဲဟောတယ်ခုနတိုင်းပဲ တန်တရားရဲ့အစဆိုတာမသိနိုင်ဘူးရှေ့ပိုင်းအစဟာမထင်ရှားဘူးလို့ဟောပြီးတော့ယံဘိခွေပတေယထဒုခိတံသူတ္တိစိတံအေလောကမှာရုပ်ဆင်းကလည်းလှပစိစိမ်ဥစ္စာတွေကလည်းကျွယ်ဝဘဝမှာအလုံးကိုပြည့်စုံပြီးတော့အချောမောလှပ စင်ကြကြနဲ့နေတဲ့ပုဂ္ဂိုလ်မျိုးကိုမြင်ဘူးတယ်မြင်လိုက်တယ်ဆိုရင်သူ့ကိုသွားပြီးတော့ငါဖြစ်ချင်လိုက်တာလို့လောဘတွေဖြစ်နေမဲ့အစားအမှန်ကန်ဒီလိုစဉ်းစားလိုက်ပါတဲ့နေထမေထကန္တဗံအာမေဟိပိဧဝရူပံပစ္စနိဘူတံဣမိနာတိကေနအထုနာဒီရှိလျားတဲ့တန်တရာခေကြီးမှာငါတို့လည်းသူတို့သူ့လိုကြုံတွေ့ဘူးပြီ ဒီလိုစိတ်ချမ်းသာတွေနဲ့ငါတို့လည်းခံစားမှုတယ်ငါလည်းဒီလိုလှလှပပနဲ့ဘဝမှာစိန်ကြကြ နေခဲ့ဘူးလားပြီလို့အဲ့လိုသတ်မှတ်လိုက်ပါတဲ့တော့အဲ့လိုသတ်မှတ်ခြင်းအပြင်ဘာဖြစ်တော့ဆိုလောဘမဖြစ်တော့ဘူးလေလောဘမဖြစ်ဘူးယိုးနေပြီပေါ့ဒါယိုးနေပြီတန်တရားခရီးထဲမှာယိုးနေပြီထူဆန်းလုပ်ပြီးတော့ လောဘတွေဖြစ်မနေနဲ့ဒါယုံနေပြီတို့ကိုယ့်ကိုတွေးလိုက်ပါတဲ့ဘာဖြစ်လို့တော့ဆိုရင်အနာမတေကောယဘိက္ခုသံသာရောသံဃာကြီးကအလွန်ရှည်လို့ပဲဆိုပြီးတော့ခုနလိုသင်္ခါရတရားတွေပေါ်မှာဝိပဿနာဉာဏ်နဲ့ညီငွေ့ဖို့မဉဏ်နဲ့တွေ့တာမှုကင်းပြတ်ဖို့ဖိုးဉာဏ်နဲ့လွတ်မြောက်ဖို့ကြိုးစားသင့်တယ်လို့ဒီကုန်းချုပ်တိုက်တွန်းခဲ့တာဖြစ်တယ်။ဒါကဒုက္ခိတသုတ်တံအရာ။ နောက်တစ်သုတ်ကတော့တိန်သမတ္တသုတ်လို့ခေါ်တယ်တိန်သဆိုတာ30မတ္တဆိုတာအတိုင်းတာရသော်ဗျာရာဇဂုပြည်ဝီလူဝန်ကျောင်းတော်မှာတရင်သုံးနေထိုင်တဲ့အချိန်မှာပါဝါပြည်ကလာတဲ့ပါဝါမျိုးကလာတဲ့ပါဝါမျိုးမှာနေထိုင်ကြတယ်ပါဝီရက်ကယဟန်တော်3ချိတ်30သူတို့ကခရုလိုက်နေတာ သူတို့ကတခြားပုဂ္ဂိုလ်တွေမဟုတ်ဘူးကထိန်တရားတွေနာတဲ့အခါနာဦးလိုက်မယ်ပတ္တဝဂိညီနောင်၃ကြိတ်ဆိုတာသူတို့ပဲသူတို့ကကောသလမင်းကြီးရဲ့ညီကိုတွေမင်းသားတွေပဲတာဝတိကမင်းသားတွေဘယင်ဆိုတာကပြပြားများတယ်လေညာတော့ပြပြားတွေကမွေးတဲ့သားတွေမင်းတို့မင်းကြီးတောင်40လောက်မကဘူးရှိတယ်ရှင်နဲ့ သာသမီတွေဟိုအသက်ခံရတော့မင်းသား40လောက်အသက်ခံရတယ်လေအဲ့တော့ကောသရမင်းကြီးရဲ့သားတွေပတ္တနေဒီကောသရမင်းရဲ့ညီနောင်တွေပေါ့သူတို့ကနိုင်ငံရေးကိုစိတ်ဝင်စားဘူးအယောင်းဝယ်လုပ်ပြီးတော့အရှင်ပြေသူတို့နေကြတယ်နိုင်ငံရေးစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေဒီလိုပဲပြောပါပါလွတ်လပ်လပ်နေကြတာတို့က အဲ့ဒီ30ကမြတ်စွာဘုရားတပည့်စကြတရားဟောပြီးတော့ပြန်အလာ လမ်းမှာကပ္ပတိကဆိုတဲ့တောအုပ်ထဲမှာသူတို့ကမင်းသားဘဝပဲရှိသေးတယ်အဲ့မှာတွေ့ခဲ့တာလေအဲ့တွေ့တော့ကသူတို့ကအမျိုးသမီးတယောက်သူတို့ရဲ့ရဏပစ္စည်းတွေခိုးပြီးတော့ထွက်ပြေးသွားတာကိုလိုက်ရှာကြတယ် လိုက်ရှာတော့သစ်ပင်တပင်ရင်အောင်မှာမြတ်စွာဘုရားထိုင်နေတာမြင်တော့အရှင်ဘုရားဒီနာကမျိုးသမီးတယောက်သွားတာများမြင်ပါသလားလို့ဆိုမြတ်စွာဘုရားဘာဖြစ်လို့ရှာတာလဲလို့မေးတော့သူတို့ရှာခြင်းအကြောင်းပြောတော့မြတ်စွာဘုရားငါပြောမယ်တဲ့မြင်တယ်မမြင်ဘူးမြတ်စွာဘုရားမပြောဘူးငါတခုပြောမယ်တဲ့မင်းတို့ ပျောက်ဆုံးနေတဲ့အမျိုးသမီးကိုရှာတာနဲ့ပျောက်ဆုံးနေတဲ့ကိုယ့်ကိုယ်ရှာတာဘယ်ဟာကကောင်းလဲဆိုတော့သူတို့စဉ်းစားတော့ကိုယ့်ကိုယ်ရှာတာကောင်းပါတယ်ဆိုအေးအဲ့ဒါဆိုရင်ထိုင်ညဆိုပြီးတော့ဖះတရားဟောလိုက်တာအဲ့တော့နော်အဲ့ဇလံပထမဆုံးရာဇကျုပ်ပြည်ကိုပြန်လာတဲ့လမ်းကြားမှာတွေ့ခဲ့တဲ့သူတွေ သူတို့ကအဲ့ဒီတော့ကနေပြီးတော့သောတပန်တဂရကအနာကဖြစ်ပြီးတော့ယဟန္တာတစ်ပါးမှဖြစ်သေးဘူးအဲ့ဒီမှာသူတို့ယဟန်ဖြစ်ပြီးတဲ့နောက်မှာယဟန်ဖြစ်တော့လည်းပဲဒီညီကို30ကတူတူပဲနေကြတာတူတူပဲနေကြတာအဲ့တော့ခုဒီတက်ကလာတဲ့အခါကျတော့သူကပါဝေယကနေပြီးတော့လာကြလို့ ပါဝေယကလို့သူတို့နာမည်ပေးထားတယ်ပါဝေယကယဟန်တော်ဘာ30လို့သူတို့နေထိုင်တဲ့နေရာကသူတို့ဒီအလုံးဟာတောရဆောက်တည်တဲ့ကိုတော်တွေဖြစ်တယ်ဆွမ်းခံစားတဲ့ကိုတော်တွေပဲဖြစ်တယ်အလုံးဟာပန္နကုသင်္ကန်းကိုပဲဝတ်တယ်အလုံးဟာ သင်္ကန်းသုံးတယ်တဲ့အပူမထားဘူးသင်္ကန်းသုံးတယ်ပဲသုံးတယ်နော်သူတို့ဆောက်တည်ထားတဲ့သူတွေက တော်ရမှာသာနေခြင်းဆွမ်းခံ၍သာစားခြင်းသူတို့ဆွမ်းသာပင်လို့မရဆွမ်းခံ၍သာစားခြင်းပန္နကုသင်္ကန်းကိုသာဝိုးယုံခြင်းသင်္ကန်းသုံးတယ်ကိုသာလည်းပိုင်ဆိုင်မှုရှိခြင်းကျန်တဲ့သင်္ကန်းတစ်ခုမှလက်မခံအဲ့ဒါလို့တော်ရမှာနေတဲ့ပုဂ္ဂိုလ်တွေတပ်ဖိတတန်ရစနာအလုံးကတာအောင်စင်မကင်းကြသေးဘူးဆိုတာပုထုဇဉ်လည်းမဟုတ်ဘူးယဟန္တာလည်းမဟုတ်ဘူး တက္ကရာသောတပန်တက္ကရာကအနာဂံတိခပုဂ္ဂိုလ်တွေသာဖြစ်တယ်အဲ့လိုဆိုလိုတယ်ပေါ့နော်ပုရုဇေတော့တဘာမှမပါဘူးရဟန္တာလည်းတဘာမှမပါဘူးတချို့ကသောတပန်တချို့ကတက္ကရာကံတချို့ကအနာဂံအဲ့ဒီအဆင့်ပဲအဲ့ဒီကိုတော်တွေဟာရာဇဂျူမြတ်စွာဘုရားစီရောက်လာကြတယ် ရောက်လာပြီးတော့မြတ်စွာဘုရားစီလာရောက်ကြောတဲ့အခါမှာမြတ်စွာဘုရားသူတို့ချိလိုက်ပြီးတော့အင်းဒီပါဝေယကယဟန်30ဟာအလုံးဟာတော်ထဲမှာသာနေကြတယ်ဆွမ်းကပြီးတော့သာစားကြတယ်ပန္နကုသင်္အံကသာဝေယုံကြတယ်သင်္ကန်းသုံးထဲမှာအပူမထားကြဘူးဒါပေမဲ့အလုံးဟာတန်ရောစင်မကင်းကြသေးဘူးတန်ရောစင်နေရှိနေကြတော့မယ် အဲ့တော့ငါသူတို့ကိုဒီနေရာမှာပဲအာသောကင်းกว่าယဟန္တာဖြစ်ပြီးတော့သူတို့စိတ်တွေဟာအာသောတွေကကင်းတော့အောင်တရားဟောရရင် ကောင်းမှာပဲမြတ်စွာဘုရားအခုနောက်ဆုံးမေ့ဟောလိုက်တဲ့တရားနာလို့ရှိရင်သူတို့ကယဟန္တာဖြစ်သွား အဲ့တော့သူတို့ရဲ့အစ္ဆတရားကိုကြည့်တယ်ရသော်ဘုရားကသူကိုယ်တိုင်တရားကိုရွေးချယ်ပြီးတော့သူတို့ရဲ့အစ္ဆတရားကိုကြည့်လိုက်ပြီးတော့ဟောတာဒီနေရာကြတော့အနဗတေကဒေသနာနဲ့သူတို့နဲ့တင့်တော်တယ်ဒီတရားနာလို့ရှိရင်သူတို့ယင်ထဲမှာလက်ကြံဖြစ်နေတဲ့ကိလေသာတန်ရောစင်တွေကလုံးဝရှင်းသွားနိုင်တယ်ဆိုပြီးတော့ရသော်ဘုရားသူတို့ဟောတာဒါ သောတပန်သကရာကအနာဂံဖြစ်ပြီးသားပုဂ္ဂိုလ်တွေယန္တာဖြစ်ဖို့အတွက်ယန္တာဖြစ်ဖို့ကဘာလို့ရမှာတော့ဝိပဿနာပဲလုပ်ရမှာလေပုရုဇဉ်တယောက်ကသောတပန်ဖြစ်ခြင်းရင်ဘာလို့ရမလဲဝိပဿနာသောတပန်ဖြစ်ပြီးလို့သကရာကံဖြစ်ခြင်းဘာလို့ရမလဲဝိပဿနာသကရာကံဒီနာဂံဖြစ်ခြင်းရောဝိပဿနာပဲလို့ဒါပေမဲ့ဝိပဿနာဉာဏ်နေရတော့ထီလန်းကြောင်းတိုင်းသွားတာပဲ တော်တော်အမြင်ဟာရှင်းရှင်းရှင်းရှင်းလာတယ်စဉ်းစားကြည့်ပေါ့တရားလေးတစ်ပုဒ်ဟာပထမအကျိန်နိုင်သိမသိဘူးနောက်တစ်ခါထပ်လာတော့ပို့ပြီးတော့သိလာအဲနောက်တစ်ခါထပ်လာရင်ပို့ပြီးတော့ရှင်းလာဟိုနောက်တစ်ခါထပ်လာရင်တော့အကုန်သိသွားပညာရဲ့တစ်ခုဟာလည်းပဲအထက်ထပ်လုံးမှရှင်းတာဝိပဿနာဆိုတာလည်းပဲပထမ အထုတ်လိုက်ရင်သောတပန်အဆင့်လောက်ပဲပြေးနိုင်သေးတယ်။ထပ်ဆင့်ပြီးတော့ဝိပဿနာထပ်ရှုတဲ့အခါမှာကြာသောတပန်ဖြစ်သွားရင်ပြီးသွားပြီထင်နေတယ်မပြီးဘူးဝိပဿနာလောက်ထပ်လို့အလုံးဟာဝိပဿနာလေကားကကြီးပဲတက်ရတယ်။သောတပန်ဖြစ်သွားရင်လည်းဝိပဿနာကိုတိုးမြင့်ပြီးသက္ကရာကဖြစ်ဖို့သွားရမယ်။သက္ကရာကဖြစ်ရင်လည်းဝိပဿနာဉာဏ်ကိုထပ်ပြီးတော့တိုးမြင့်ပြီးတော့သွားရမယ်။ အနာဂံဖြစ်ပြီးရင်လည်းဝိပဿနာတိုးမြင့်ရမယ်ရှားနာဖြစ်သွားပြီဆိုရင်တော့ဝိပဿနာတိုးမြင့်စရာမလိုတော့ဘူးအဆင့်အမြင့်ဆုံးရောက်သွားပြီလို့ဆိုလို့ဝိပဿနာဟာလှေကားပဲရတာဝဲလို့အောင်ဒါကြောင့်မို့မြတ်စွာဘုရားကအချို့အနာဂတ်ထိအောင်ဆင်းမြင့်တဲ့ရဟန်းတွေပါတဲ့ဒီပါဝေယကရဟန်းတော် ပါ30ကို အနာမတက်ကဒေသနာကိုရွေးချယ်ပြီးတော့သူတို့ဟောခဲ့တာသူတို့နဲ့ကိုင်းညီတဲ့ဒေသနာလို့ဆိုပြီးမြတ်စွာဘုရားရွေးချယ်တယ်အဲ့တော့ခုနတိုင်းပဲရှေ့ပိုင်းကစားလိုက်ပုံကရဟန်းတို့ဒီတန်တရားကြီးဟာအစင်လျောက်၍အစကိုရှာတော်လဲမသိနိုင်ဘူးအဝိဇ္ဇာနိဝရဏဖြင့်ပိတ်ဆို့ထားပြီးတဏ္ဍာသစဉ်ကျိုးဖြင့်ခြိနှောင်ထားကား ဘဝတစ်ခုမှတစ်ခုကိုသွားလာနေကြရတဲ့တတ္တဝါတွေဖို့ရှေ့ပိုင်းအစဆိုတာမထင်ရှားဘူးဒါလေးကစပြီးတော့မြတ်စွာဘုရားတန်ကိမ္မဉ္ဇတပိက္ခွေဒါကိုပฏิပု္ပ္ပဝိနိတာလို့ခေါ်တယ်ပฏิပု္ပ္ပမိဝိနိတာဆိုမေခွန်းထုတ်ထုတ်ပြီးတော့ရှင်းပြရှင်းသွားတာ င်ကြားတဲ့စနစ်ထဲမှာအမတမရှင်းတဲ့စနစ်လို့ခေါ်တယ်။နော်ဒီစနစ်ကိုဒီစနစ်နဲ့ဟောမှာအဲ့ဆိုဥပမာအနတ္တလက္ခဏာတုတ်ကိုဟောတဲ့အခါမှာမြတ်စွာဘုရားကမေးပြီးယန္နေကိုဖြေခိုင်းပฏิပု္ပ္ပာအပြန်မြန်ပြန်ထပ်ထပ်မေးပြီးတဲ့အခါမှာဆုံးမပေးတာဝိနိတာဆိုတာ သွန်သင်ဟိုရင်ပေါ့ training ပေးတာပေါ့နော်လေ့ကျင့်ပေးတာမိကုန်းထုတ်ပြီးတော့လေ့ကျင့်ပေးတယ်လို့ခေါ်တယ်ပါဠိလိုပฏิပု္ပ္ပာဝိနိတာအဲပါဠိစကားလုံးတွေကအမတန်လှပါတယ်ရောခက်တဲ့အင်္ဂလိပ်တွေတောင်မှပဲလူတွေသိကြတာပဲပါဠိတော့မသိเสียအကြောင်းမရှိဘူးနော်စိတ်မပြတ်နဲ့ပါဠိတအောင်ကြိုးစားမယ်လို့ထားရအောင် ဟိုးကိုနဲ့ဝေးလှမ်းဝါတဲ့ ABCD တောင်မှသင်လို့ရသေးတာပဲပါဠိက ABCD လောက်မခက်ဘူးတကယ်ဘာလို့လို့ဆိုရင်ပါဠိမှာတဝက်တန်မရှိဘူးစကားလုံးအပြည့်ဗမာစကားအတိုင်းပဲဟို ABCD အမှအတန်ထွက်ရတာခက်တယ်လေစကားလုံးတွေချော့တယ်ရေးထားတဲ့အတိုင်းလဲထွက်ချင်မှထွက်တာသူကကနိုးလို့ရေးထားရင်ပဲနိုးလို့ထွက်ချင်ထွက်တယ် ဒီလိုလို့ဆိုရင်ပဲဒူးထွက်ပြီးတော့တီယိုကြတော့တူဖြစ်ခြင်းဖြစ်နေတယ် PUD ကြတော့ပုတ်ဖြစ်နေပြီ BUD ကြတော့ဘတ်ဖြစ်သွားပြန်တယ်အဲ့ဒါမှရှုပ်ထွေးသေးတယ်နော်ပါဠိမှာအဲ့လိုမရှိဘူးအဲ့တော့ပฏิပု္ပ္ပာဝိနိတာပါဠိစကားလုံးကဒုက္ခတို့ဒုက္ခတို့အနိစ္စဒုက္ခအနတ္တ သမထဝိပဿနာဒါပါဠိစကားလုံးတွေပဲလေပါဠိတွေပဲအဲ့တော့ပฏิပု္ပ္ပဝိနိတာစာမေးမြန်းပြီးတော့လေ့ကျင့်ပေးတာဝိနိတာစာဆုံးမသွန်သင်တာမေးခွန်းထုတ်ပြီးတော့ဆုံးမသွန်သင်ပေးတာဒီစနစ်နဲ့ဒီပါဝေကယဟန်တွေကိုမြတ်စွာဘုရားဟောတယ်မေးခွန်းစမေးတယ်မေးတဲ့အခါမှာဖះသုံးတဲ့အသုံးလေးကအမတန်ကောင်းတယ် တံကိမင်္ကြထဘိက္ခုရေငါပြောမဲ့စကားကိုမင်းတို့ဘလို့ထင်ကြသလဲဒါလေးကစားအင်ငါပြောမဲ့မင်းတို့ဘလို့ထင်လဲမင်းတို့ရဲ့အမြင်ဘလို့ရှိသလဲကို့အမြင်ကိုပြောထိုင်တယ်တံကိမင်္ကြထဘိက္ခုရေဘလို့မြင်ကြလဲကတမန္တုခုံဘဟုတရံယံဝါဝောဣမိနာတိကေနအတုနာသန္တဝတံသန္တရတံ တိတိစိဏနံလောဟိတံပတ္တနာပက္ခိတံရှံဝစတုတုမဟာသမုတ်တေတုဥဒကံမင်းတို့ဘယ်လိုထင်လဲတဲ့နော်ဖះနှစ်ခုဟောလိုက်တာနော်ဒီရှိလျားတဲ့တန်တရားကြီးထဲမှာတဲ့ခေါင်းပြတ်ပြီးတော့သွေးတွေပန်းထွက်လာပြီးတော့ပန်းထွက်လာတဲ့သွေးခေါင်းအဖြတ်ခံလျရလို့သွေးတွေ ပန်းထွက်လာတဲ့သွေးတွေရဲ့သမုဒ္ဒရာကြီးလေးစင်းမှာရှိတဲ့ရှေးရဲ့ဘယ်ဟာကများမလို့မင်းတို့ထင်သလဲတန်းရှင်ခိုင်းကြည့်တာဒါမင်းတို့ဘလို့ထင်လဲတဲ့တန်ကိမ္မညထဘိက္ခွေဒီစခုနှစ်ခုရှင်ကြည့်တဲ့မင်းတို့ခေါင်းဖြတ်ခံရလို့ပန်းထွက်လာတဲ့သွေးတွေ အမေသာပေါ်တဲ့နေရာတို့စိတ်သားတွေတတ်တဲ့နေရာတို့စိတ်တွေတတ်တဲ့နေရာတို့သွားကြည့်လေသွေးတွေပန်းထွက်နေမှာပဲဒါခေါင်းပြက်ပြီးတော့သွေးတွေထွက်သွားတဲ့ထွက်သွားတဲ့သွေးတွေဘဝမှာခေါင်းပြက်ပြီးတည်ရတဲ့ဘဝတွေအများကြီးတယ်ဒါခေါင်းပြက်တာလေးတစ်ခုပဲပြောတာတင်နှက်မှန်ပြီးတော့သွေးထွက်သွားတာလည်းရှိသေးတယ်နော် တခုခုကြောင့်သွေးထွက်သွားတာတွေလည်းရှိတယ်ဘဝမှာသွေးတက်တန်ရုပ်ဖြစ်ပြီးတော့တည်ကြရတာတွေအများကြီးပဲလေအဲ့ဒီခန္ဓာကိုယ်ရဲ့သွေးတွေထွက်ပြီးတော့ထွက်လာတဲ့သွေးတွေအချိန်ချင်းဘယ်နှချိန်မှမသိဘူးတန်တရာကြီးထဲမှာအချိန်ချင်းအဲ့ဒီလိုကိုယ်ခန္ဓာကိုယ်ရဲ့သွေးတွေရှူထွက်သွားပြီးတော့ဘဝတစ်ခုဆုံးသတ်ရတဲ့သွေးတွေအဲ့ဒီသွေးတွေနဲ့ ပင်တဲ့သမုဒ္ဒရာကြီးလေးစင်းမှာရှိတဲ့ရေတွေဘယ်ဟာကများမလို့ထင်တယ်လေတဲ့အဲ့ဒီမှာပတ္တနံပက္ခရိတံဆိုတချို့ကအဲ့ဒီပတ္တနံကို အချီလို့ပတ္တနာလို့ထင်ပြီးတော့အချီလို့ဘာသာပြန်တာရှိသေးတယ်တကယ်ကတော့အချီမဟုတ်ဘူးပတ္တနာဆိုတာယူထွက်လာတာကိုပြောတာပဲနော်တန်တတိဆိုတဲ့စကားလုံးနဲ့တူတယ် နတိမြစ်တိတန်တတိစီးသွားဤအဲ့ဒါနဲ့အလားသရံတူတယ်ပတ္တနာဆိုပတ္တန်တတိပဲသွေးတွေခန္ဓာကိုယ်ထဲကနေပန်းထွက်လာတာပက္ကရိတံယိုထွက်လာတယ်စီးထွက်လာတယ်စီးဆင်းလာတယ်ပါဇက်ထဲကသွေးတွေစီးဆင်းလာတယ်ဆက်ပြတ်သွားလို့ဇက်ထဲကသွေးတွေစီးဆင်းလာတယ်ဖိုက်ပေါက်သွားလို့ပိုက်ထဲကသွေးတွေစီးလာတယ် လက်ပြတ်သွားလို့လက်ကသွေးတွေပန်းထွက်လာတယ်အဲ့ဒါတွေကိုပတ္တနံပက္ခရိတံဆိုဒီစကားလုံးနှလုံးနဲ့ပြောတာဒီမှာတော့မြတ်စွာဘုရားကခေါင်းအဖြတ်ခံရလို့ပန်းထွက်လာတဲ့သွေးတွေနဲ့တဲ့မဟာသမုဒ္ဒရာလေးစင်းမှာရှိတဲ့ရေတွေဘယ်ဟာကများမယ်ထင်တယ်လေမေးလိုက်တော့အရန်นี่ကဘလို့ဖြေတော့ဆိုရင် ယထာခောမယံဗန္တိဘဂဝတဓမ္မတေတိတံအာသနာမှာတော့မြတ်စွာဘုရားအကျဉ်းချင်းတရားတွေဟောခဲ့တာမြတ်စွာဘုရားဟောထားတဲ့တရားတော်အရတပည့်တော်တို့သိသလောက်သိတဲ့အတိုင်းဖြေရမယ်ဆိုရင်ဒီလိုတန်တရားကြီးထဲမှာခေါင်းပြတ်တရားလို့ပန်းထွက်လာတဲ့သွေးတွေနဲ့ပင်လယ်သမုဒ္ဒရာရှိတဲ့ရေတွေဟာခေါင်းပြတ်လို့သွေးပန်းထွက်လာတဲ့သွေးတွေဟာ ပင်တဲ့သမုဒ္ဒရာတွေကရေးတဲ့များပါတယ်။ဘာလို့တန်တရားရက်ရှိလို့ရဟန်းတွေကအဲ့လိုဖြေလိုက်တော့မြတ်စွာဘုရားတာရုတာရုဘိက္ခွေတာရုဆိုတာโอเคပေါ့ဟုတ်ပြီမင်းမှန်တယ်အဖြေမှန်တယ်တာရုတာရုဘိက္ခွေ yes ပြောတာ ਨੇ တူတူပဲပေါ့ကောင်းပြီကောင်းပြီလို့ပြောလိုက်တာ သာရုသာရုဘိက္ခွေသာရုခောမေတုံမေဘိက္ခွေအေဝဓမ္မအာသနာထားတယ်။အေငါဟောတဲ့တရားတွေကိုမင်းတို့ကောင်းကောင်းနားလည်ကြပဲ။နော်ကောင်းကောင်းနားလည်ကြတယ်။ဒီလောက်တန်တရားကြီးကရှိနေသည့်အတွက်ကြောင့်ခေါင်းဖြတ်ခံရလို့ပန်းထွက်လာတဲ့သွေးတွေပင်လေသုံးဒရာကြီးလေးစင်းတဲ့ကရေတဲ့ပူများပါတယ်။ရသော်ဗျာအတိပြုပေးတယ်ဟုတ်တယ်။မင်းတို့ ဘာလို့လဲဆိုတဘဝမှာမကတာဘဝပေါင်းဘလောက်ဆိုတော့လဲကန့်တတ်ထလာမရှိဘူးလေတန်တရားကြီးတွေမှာအဲ့လောက်ထိအောင်ကောင်းပြတ်ပြီးသွေးပန့်ထွက်ခဲ့တဲ့ဟာတွေကပင်လေသမုဒ္ဒရာတွေကရေတွေတဲ့မြပါတယ်ဒါတခုဟောတာဒါလူလူဘဝတခုကိုပဲရည်ရွယ်ပြီးတော့ပြောပုံရကဲနောက်တစ်ခုပြောအောင်မယ်ဒီကရတံခောဘိကွေခုံဏံတတံခောဘုတံ အေးဘဝတန်တရားကျင်လည်ရတဲ့အခါမှာတခါတည်းကနွားဖြစ်တာရှိသေးတယ်နွားဖြစ်လို့ခေါင်းဖြတ်ပြီးတော့အသက်ခံရလို့ခေါင်းဖြတ်ခံရခြင်းပန်းထွက်လာတဲ့သွေးတွေဟာ သွေးတွေနဲ့သွေးတွေဟာပင်လယ်သမုဒ္ဒရာထဲမှာရှိတဲ့ရေတွေတဲ့များပါတယ်တဲ့ဒါနွားဘဝတစ်ခုတည်းတင်ပြောလိုက်တာနော်ဒါလည်းများတယ်တဲ့ ခဏခေထီအောင်ကြွရလားနွားတွေကတက်ခံနေရတော့မလဲနွားတွေကတက်ခံနေလူတွေဘလောက်ရက်ဆက်တယ်လဲဆိုပြင်ဦးနဲ့မှာဆိုရင်တရုတ်ပြည်ပဲကားတွေနဲ့တင်းတင်းသွားတာတွေ့တယ်နွားတွေဟိုရောက်ရင်ဇက်ဖြတ်ခံရမှာပဲဒီနွားတွေအလားမွေးဖို့ဝယ်တာမဟုတ်ဘူးအသားစားဖို့ဝယ်သွားကြတာအဲ့တော့သူတို့ဘဝဟာအမှန်တန်ကြောက်စရာကောင်းတယ် နောက်တစ်ခါမြတ်စွာဘုရားဆက်ဟောတယ်တစ်ခုပြီးတစ်ခုမေးသွားတာဒီကရတံဝောဘိက္ခွေမဟိန္ဒနံတတံမဟိန္ဒဗုဒ္ဓနာတိသစ္ဆနာအေးတလောက်ရှည်ကြတဲ့တန်တရားကြီးတဲ့မှာကျွဲဘဝရောက်ပြီးတော့ကျွဲဘဝမှာခေါင်းဖြတ်အသက်ခံရလို့ထွက်လာတဲ့သွေးတွေဟာပင်လေသမုဒ္ဒရာလေးစီးကရေတွေတဲ့များပါတယ်ဒါကျွဲဘဝနဲ့တင်မဲ့အများကြီးလို့ဆိုလို့ အဲ့ဒီအနေနောက်တစ်ခုဒီကရတံဟောဘိက္ခုေဥရပနံတတံဩရပဘူတနာဥရပဘူတနာဥရပဆိုသိုးသိုးဖြစ်တဲ့အချိန်မှာနော်သိုးဖြစ်လို့ခေါင်းဖြတ်အသက်ခံရတဲ့ခါမှာထွက်လာတဲ့သွေးတွေနဲ့ပင်တဲ့ဥဒ္ဒရာရေတွေ ပင်လယ်သမုဒ္ဒရာတွေကရေတဲ့အဲ့ဒီသွေးကများတယ်တဲ့ဟုတ်ပြီနောက်တစ်ခုကျတော့အဇာနန္တတံအဇအဘုဒ္ဒနာစိတ်စိတ်ဖြစ်လို့ခေါင်းဖြတ်အသက်ခံရတော့ထွက်လာတဲ့သွေးတွေဟာလည်းပင်လယ်သမုဒ္ဒရာတွေကရေတယ်များတယ်သူကရဏံတတံသူကရဗုဒ္ဓံဝက်ဖြစ်လို့ခေါင်းဖြတ်သက်ခံလို့ထွက်လာတဲ့သွေးတွေဟာလည်းပဲ သမုဒ္ဒရာ၄၀ကရေးတယ်များတယ်ဒါရီကမှန်တာပေါ့ဒီတ attva တွေကကနေ့ထိတတ်ခံနေရတော့မယ်လေစိတ်တွေသူတွေနော်တတ်ခံနေရတော့မယ်ခုချိန်ထိတတ်ခံနေရတော့မယ်မိဂာနံတတံမိဂဗုဒ္ဓနာမိဂာနံတတံမိဂဗုဒ္ဓနာသမင်ဖြစ်ဖြစ်တဲ့အချိန်တုန်းကလည်း ခေါင်းဖြတ်တတ်ခံရလို့ထွက်လာတဲ့သွေးတွေဟာသုဒ္ဓရာလေးစင်းအရေးတယ်များတယ်ကုက္ကုတဏံတတံကုက္ကုတပုတံကုက္ကုတဆိုကြက်ကြက်ဖြစ်လို့ခေါင်းဖြတ်ခံရလို့ထွက်လာတဲ့သွေးတွေဟာလည်းပဲပင်တဲ့သုဒ္ဓရာတွေများတယ်အဲ့တော့ကြက်ဘဝကိုကလည်းအများကြီးပေါ့ဒီလိုတတ်ခံရတဲ့ဘဝတွေဟာဘလို့များမလဲစဉ်းစားကြည့် ဒါတွေကိုစဉ်းစားခိုင်းတာဟာတန်တရားရဲ့အနေထားတစ်ခုကိုသိရှိအောင်မြတ်စွာဘုရားဟောကြားခြင်းပဲဖြစ်တယ်။မဖြစ်နိုင်တာမဟုတ်ဘူးဖြစ်နိုင်တာလေ။ချက်ပြီးတော့ဝက်သူကရဏံဘူတတံသူကရဘူတနာဝက်ဖြစ်စဉ်ကလည်းပဲဒီလိုပဲသတ်ခံရတော့သွေးတွေပန်းထွက်ခဲ့တယ်။အဲ့ဒါလည်းပင်လယ်သမုဒ္ဒရာလည်း၄ဆင်းနဲ့များတယ်တဲ့။နောက်တစ်ခုကတော့ လူဘဝမှာစောရကာမကတကာတိခေတဝတိသစ္ဆန္နရှားစုံမှုကျူးလွန်တယ်ရွာကိုဖျက်ဆီးပြီးတော့ပစ္စည်းဥစ္စာတွေခိုးယူလို့ဓမြတိုက်တဲ့ဓမြတွေကိုဖမ်းမိပြီးတော့ဘယင်ကသေရန်ပေးလို့လေပင်ဖြတ်တိုက်ဖြတ်ပြီးတော့တတ်ခံရတဲ့ဘဝတွေကထွက်လာတဲ့သွေးတွေဟာပင်လေသဘုဒ္ဓရာတွေများတယ် နောက်တစ်ခါစောရပါရိပန်ထိကံရွာကိုဓမြတိုက်တာတခု ပါရိပန်ထိကဆိုတာလမ်းကနေပြီးတော့လူရတာနော်လမ်းလူတွေသွားလာတဲ့တောတွေဘာတွေဖြတ်တန်းသွားတဲ့လမ်းကနေပြီးတော့စောင့်ကြည့်ပြီးတော့လူတွေကိုလူယူတာလမ်းပေါ်မှာပါရိပန်ထိကတယ် ခီးသွားတွေစီကနေလူယူတဲ့တခိုးဓမြတွေကိုလည်းပဲအစိုးရမင်းတွေကဖမ်းပြီးတော့သေရန်ပေးတယ်အဲ့လိုသေရန်ပေးလို့ခေါင်းဖြတ်တန်ခံရတဲ့အခါမှာထွက်ပေါ်လာတဲ့သွေးတွေဟာပင်လယ်သမုဒ္ဒရာ40နဲ့များတယ်တန်တရားထဲမှာအဲ့ဒီလိုဟာတွေကျင်လည်ခဲ့တာတွေလို့ဆိုတော့နောက်တစ်ခုကတော့စောရပါရထာရိကာ သူတော်ဘာမယာပြစ်မှားတဲ့ပုဂ္ဂိုလ်ပရတိပရတာရိက သူတော်ဘာမယာပြစ်မှားလို့ဘယင်ကသေရန်ပေးလိုက်တာခေါင်းဖြတ်ပြီးတော့တတ်လို့ထွက်လာတဲ့သွေးတွေဟာဘဝကအလွန်များသည့်အတွက်ကြောင့်ပင်လေသမုဒ္ဒရာ၄၀ကရေးတယ်များတယ်တဲ့ဒါလောကမှာသေရန်ပေးခံရတဲ့ပြစ်မှုတွေပေါ့နော် အဲ့တော့ဒီလိုဘုံဝတွေမှာခေါင်းဖြတ်လို့ခေါင်းပြတ်ပြီးသိရတဲ့အခါမှာထွက်လာတဲ့သွေးတွေသွေးတွေဟာတန်တရာကြီးကအလွန်ကြာသည့်အတွက်ကြောင့်အချိန်ပေါင်းအလွန်များသည့်အတွက်ကြောင့်ပင်တဲ့သုဒ္ဓလေးစင်းမှာရှိတဲ့ရှည်ရည်တဲ့များတယ်လို့မြတ်စွာဘုရားဆရာနေကိုဟောပြအဲ့ဒါလို့ဟောပြပြီးတော့တန်ကိတ္တဟေတု ဒီလိုများတယ်လို့ပြောတာဘာကြောင့်လဲအကြောင်းမရှိပဲပြောတာလားဆိုဘာကြောင့်လဲလို့ဆိုရင်တန်တရားဘယ်တော့မှစခဲ့တယ်ဆိုတာအစအရှာမတွေ့နိုင်ဘူးတဲ့မျက်စိပိတ်ကြိုးနဲ့ခြီးပြီးဘဝတစ်ခုကနေတစ်ခုသွားနေရတဲ့တတ္တဝါတွေအနေထားရဲ့ဘဝရဲ့အစဆိုတာမသိနိုင်ဘူးဒီလောက်ထိရှိနေရတာဖြစ်သောကြောင့်ဒါတွေကဖြစ်နိုင်တယ် မြတ်စွာဘုရားဒီလိုခေါ်တာအဲ့တော့ဒီသုတ်တန်လေးမှာနောက်ဆုံးဒီကုန်းချုပ်တာတော့အလမေဝနိဗ္ဗိတိတုံသဗ္ဗသင်္ခါရေတုနိဗ္ဗိတိတုံအလံဝိရစိတုံအလံဝိမုတ်စိတုံဒါဝိပဿနာဉာဏ်နဲ့ညီငွေဖို့မဉာဏ်နဲ့တတမှုတွေကင်းပြတ်ဖို့ခိုးဉာဏ်နဲ့လွတ်မြောက်ဖို့ဆိုပြီးအကျဉ်းလေးပဲဟောတော်တာမြတ်စွာဘုရား အချင်းလေးဟောပြီးမဲ့လို့တရားထုတ်နေတဲ့ပုဂ္ဂိုလ်တွေကဒါသဘောပေါက်တယ်ပေါ့နော်နိဗ္ဗိန်တိတုံဆိုတာညိနိဗ္ဗိဏညာဖြစ်တာဝိမုတ်ဝိရစီတုံဆိုတာပညာဖြစ်တာဟိုအနတ္တလက္ခဏာတော့မှလည်းဒီဒီတိုင်းပဲလေနိဗ္ဗိန်တတိနိဗ္ဗိန်တံဝိရစတိဝိရာဂဝိမုတ်စတိဆိုတာဒါကိုပြောတာပဲ တူတူပဲဝိပဿနာဉာဏ်ဖြစ်တာနိဗ္ဗိနိဗ္ဗိနတိနိဗ္ဗိနံဝိရစတိမဉဏ်ဖြစ်တာဝိရာဂဝိမုစတိမဉဏ်ဖြစ်လို့ဖို့ပေါ်လာတာဒီဖြစ်စဉ်ကြီးကိုမြတ်စွာဘုရားထောက်ပြပြီးတော့ဟောလိုက်တယ်ဒီသုတ်တံကိုဟောလိုက်တော့ဣဒမောသဘဂဝါမြတ်စွာဘုရားဒီသုတ်တံကိုဟောတယ်အတ္တမနာတေဝိခုဘဂဝတောပါတိတံအဘိနန္တုံတိ မြတ်စွာဘုရားရဲ့စကားတော်ကိုထိုယဟန်တွေကဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့သာဓုအနုမောဒနာပြုကြတယ်ဆိုပြီးတော့မှတ်တမ်းလေးရဘလို့ရေးထားတော့ဆိုဣမတဝေသပနဝေယကရဏသမိပညာမနေဝေယကရဏဆိုတာကြပြာတွေကာထာတွေမပါဘဲနဲ့စကပြေတက်တဲ့နဲ့ဟောသွားတယ်ဒီတရားမြတ်စွာဘုရားဟောနေစဉ်တရားနာရင်လို့ဆိုလိုတယ်တရားနာနေစဉ်အတွင်း တိန်သမတ္တနာပါရကဏဘိက္ခုနာ30သောပါဝရကယဟန်နေရဲ့တဏ္ဏမတဲ့သူတို့ရဲ့စိတ်တွေဟာအာသောတရားတွေကလွတ်မြောက်သွားတယ်တဏှာဒိဋ္ဌိဖြင့်ဆွဲလန်းမှုတွေမရှိတော့ဘဲနဲ့လွတ်မြောက်သွားတယ်လွတ်မြောက်သွားတယ်ဆိုတာတဏှာအစွဲကလွတ်မြောက်သွားတယ်ဒိဋ္ဌိအမြင်ကလွတ်မြောက်သွားတာသူတို့ဆိုလို့တယ်ငကိုယ်တော့ကကိုယ့်ရဲ့စိတ်တွေကတဏှာနဲ့ရောနေတယ် ဒိဋ္ဌိအမြင်နေနဲ့ရောနေတယ်ကိလေသာတွေနဲ့ရောထွေးနေတယ်အဲ့ဒီစိတ်ဆင်တဲ့ကနေပြီးတော့တဏှာအမြင်တွေကနေလွတ်မြောက်သွားတယ်ဒိဋ္ဌိအမြင်တွေကလွတ်မြောက်သွားတယ်အဲ့ဒါကို အနုပါဒယအာသဝေဟိစိတ်တာနေဝိမုတ်စိတ်သူလို့ပြောဘသူကနေလွတ်မြောက်စေတာတော့ဆိုဝိပဿနာဉာဏ်ကလွတ်မြောက်စေတာပဲဝိပဿနာဉာဏ်နေရင့်တန်လာတဲ့အခါမှာအဲ့ဒီဝိပဿနာဉာဏ်နေရဲ့အရှိန်ဝါကြောင့် တဏှာဒိဋ္ဌိဆိုတဲ့ကိရိတာတွေဟာအရှိန်မကောင်းတော့ပဲနဲ့ရော့ကျသွားပြီးညံစွမ်းထက်လာတာနဲ့တပြိုင်နက်ကိရိတာတွေဟာအလုံးလွမြောက်သွားတယ်။ဒါယဟန္တာဖြစ်သွားတာကိုဆိုလိုတယ်ပေါ့။ဒီသုတ်တန်နာပြီးတော့ဘာဝရကယဟန်တွေဟာယဟန္တာဖြစ်သူရောက်ရှိသွားကြပါတယ်တဲ့။တရားချစ်ခင် သူတော်စင်ပြိဿအပေါင်းတို့ရသော်ဘုရားသခင်ကိုရောမြတ်က သရဝရီရဲ့အစ္ဆတရားကိုရမရဲ့အစ္ဆတရားကြည့်ပြီးတော့တရားဓမ္မကိုဟောပြောဆုံးမတဲ့အခါမှာနိုင်ယူမသားတဲ့ပုဂ္ဂိုလ်ရဲ့ဆန္ဒနိုင်ယူမသားတဲ့ပုဂ္ဂိုလ်ရဲ့အစ္ဆတရားနဲ့ကိုင်းညီသွားတဲ့အခါမှာနေထွက်လာလို့ကြာပန်းလေးတွေပွင့်သွားသလိုလာထွက်လာလို့ကြာပန်းလေးတွေပွင့်သွားသလိုနေအောင်ချီတင့်တဲ့အခါမှာကြာပန်းတွေပွင့်သွားသလို သူတို့တဏ္ဍမှာရှိတဲ့အသိဉာဏ်လေးတွေဟာပွင့်သွားအဲ့ဒီအသိဉာဏ်ပွင့်သွားတာဟာအဓိကပဲဖြစ်ပါတယ်အသိတရားကိုရရှိသွားတဲ့အသိဉာဏ်လေးတွေပွင့်သွားလို့ရှိရင်မိမိဘဝအတွက်အမတတမိုးရှိတဲ့အသိတစ်ခုကိုရလိုက်တာလို့ကိုစီကိုစီတတိထားပြီးတော့ရဝရရဲ့တရားတွေကိုအကြိမ်ကြိမ်ထပ်ထပ်ဆင်ញင်သုံးသပ်ကာကုသိုလ်တရားဖြစ်ပေါ်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း Amen.